အသာသနာသုံးပါးသိက္ခာပဲဟောမှဓမ္မရဲ့သုံးပါးသိက္ခာသုံးပါးသာသနာသီလသာသနာသီလပြည်စုံစင်ကြအောင်ဆုံးမတဲ့အဆုံးအမတမာရိဒါရဏစိတ်တည်ငြိမ်မှုတမာရိရအောင် ဆုံးမတဲ့အဆုံးအမပညာသာသနာဝိပဿနာပညာမဲ့ဖို့ပညာရအောင်ဆုံးမထားတဲ့အဆုံးအမ အဲ့ဒီအဆုံးအမတွေကိုပဲသိက္ခာအကျင့်သီလသိက္ခာသီလပြည့်စုံစင်ကြယ်အောင်ကျင့်တဲ့အကျင့်ဟုတ်ကဲ့လားပါကျင့်နော်သီလပြည့်စုံစင်ကြယ်အောင်ကျင့်တဲ့အကျင့်သမာဓိသိက္ခာစိတ်တည်ငြိမ်မှု သမာဓိရအောင်ကျင့်တဲ့အကျင့်ဟုတ်ကဲ့လား သမာဓိတိခါကဘာလို့တာလဲစိတ်တည်ငြိမ်မှုသမာဓိရအောင်ကျင့်တဲ့အခြင်းပညာတိခါကဘာလို့တာလဲဝိပဿနာပညာမဲ့ဖို့ပညာရအောင်ကျင့်တဲ့အကျင့်ဟုတ်ကဲ့လားပညာတိခါဘာလဲ ဝိပဿနာပညာမဲ့ဖို့ပညာကိုရအောင်ကျင့်တဲ့အကျင့်မကျင့်မဲနဲ့ရပါမလားဒါဖြင့်ကျင့်နေဆိုတော့အိတ်နေတာလားစားနေတာလားဘာလို့လားဟမ်အိတ်နေတာစားမဟုတ်စားနေတာမဟုတ်ရင်ဘာလုပ်တာ အာထုတ်တာမဟုတ်ဘူးလားကျင့်တယ်ဆိုတာအာထုတ်တာမဟုတ်လားအာမထုတ်ဘဲနဲ့ကျင့်လို့ရပါမလားမရပါဘူးတခြားဟာမပြောနဲ့သီလအကျင့်ကျင့်တာတောင်အာထုတ်မှကျင့်လို့ရတာပဲတမာရီအကျင့်ပညာအကျင့်ဆိုတော့ပြောเสียမလို့အာမထုတ်ဖဲနဲ့ရတယ်လို့ပြောရင် မှန်သလားမှားသလားမှန်ပါဗျာသိလို့ပြောတာလားမသိလို့ပြောတာလားမသိလို့ပြောတာပါအမှားလားအမှန်လားအဲ့တော့သိတဲ့လူကအာမထုတ်ဖဲနဲ့ရတယ်ဆိုလက်ခံနိုင်မှာမလားဟုတ်ကဲ့လားအဲစိတ်แท้ပေါ်လာတာပြောရအောင်ဒီနေ့မြန်မာနှစ်ဘယ်လောက်တော့ ဘယ်လတော့ဘယ်နှစ်ရက်တော့ဒီနေ့1366ခုတော်သလင်းလာပြီးကျော်ရှိရက်ဗုဒ္ဓဟူးနေ့အောက်တို2004ခုနှစ်အောက်တိုဘာလ6ရက်သတိရလို့စိတ်แท้ပေါ်လာတာပြောမှာနော်စိတ်แท้ပေါ်လာတာပြောရင်တရားဟုတ်ကဲ့လားဟမ် မြင်းမို့တောင်ရဲ့အထက်မှာစတုမဟာရဏပြေရှိတယ်မြင်းမို့တောင်ထိတ်မှာစတုမဟာရဏပြေအဲ့ဒီစတုမဟာရဏပြေရဲ့အထက်မှာတာဝတိန်သာနတ်ပြေရှိတယ်စတုမဟာရဏပြေမှာတော့နတ်မင်းကြီးလေးပါအုပ်ဆိုးတယ်တဲ့ဒတရထဥရုပကဝိရုံလကအာကုဝေရနမင်းကြီးလေးပါအုပ်ဆိုးတယ်တဲ့ဒါကြောင့် စတုစေကစတုကလေမဟာရစ်ဆိုတာမဟာရာဇနာမည်ကြီးလေးယောက်အဲ့ဒီအထက်မှာတာဝတိန်သာနတ်ပြည်ရှိတယ်တဲ့တာဝတိန်သာနတ်ပြည်ဘာကြောင့်တာဝတိန်သာလို့ခေါ်ရသလဲဆိုတော့33ရောက်သောနတ်သားတို့ဒီနေရာဖြစ်တဲ့အတွက်တာဝတိန်သာလို့ခေါ်တယ်တဲ့33ရောက်သောနတ်သားတွေက ဘယ်ကလာတယ်လဲဆိုလူပြေမကလူလင်မကလူလင်နဲ့သူရဲ့အတိုင်းဝိုင်းနေတဲ့အဲလူပြေမှာလမ်းနေ ဖောက်တရားတွေခင်းစရက်တွေဆောက်ဝေယဝိဇ္ဇတွေလောက်တာနဲ့ပဲသေတော့အစုလိုက်ပြုံလိုက်အဲ့ဒီတောင်တိုင်မနတ်တောင်တိုင်ကနတ်ပြည်မှာသွားဖြစ်ကြလို့အကြီးအမှုလုပ်တဲ့လူကတော့မကသူတော့တရားတဲ့ ဒါပေမဲ့အယတ်ထဲကတော့မာဃလို့သိနေရတယ်။ပါဠိကတော့မဃရှိတာပါ။မဃလူလင်းအဲ့ဒီတာဝတိန်တရာကနတ်ပြည်ကနတ်တွေတနှစ်ကိုတစ်ကြိမ်တစ်ကြိမ်အတုရာတွေကလာပြီးစစ်တိုက်တာအတိုက်ခံရတယ်။အတုရာတွေကဘယ်မှနေတယ်လဲဆိုတော့မြင်းမို့တောင် အောက်ခြေမှာနေတယ်တဲ့ တစ်နှစ်မှတစ်ကြိမ်တစ်ကြိမ်တက်တက်ပြီးတာဝတိန်သာနတ်ပြည်ကိုတက်ပြီးစစ်တိုက်တဲ့ဝေဇယန္တာနန္နန်လူကိုတဲ့တရားမင်းရဲ့နန္နန်လူကိုတက်တိုက်တယ်အဲ့ဒါနဲ့အာထုတ်တာနဲ့ဘာဆိုင်လဲအင်ပရိသတ်တို့ဆိုင်ပါတယ်ဗျာဒါပေမဲ့လာတိုက်ပင်မဲ့လို့ သူတို့ပြန်ပြန်ပြီးလန်ကြပြီးရှုံးပြီးပြန်ရတာပါပဲတဲ့ဒါပေမဲ့သူတို့ကလည်းမလျှော့ဘူးနှစ်စဉ်ပဲအချိန်ကြရင် လာတိုက်တယ်တဲ့ဘယ်အချိန်မှလဲဆိုတော့ပါတယ်ပါတယ်နားမလဲပါဘူးဟမ် ပင်လယ်သခုပွင့်ပွင့်တဲ့အချိန်တဲ့ပင်လယ်သခုပွင့်ပွင့်တဲ့အချိန်မှာလာပြီးတော့တိုက်လေရှိတယ်တဲ့အဲ့ဒါဘုန်းကြီးလည်းနတ်ပြည်ကပင်လယ်သခုကိုအတူယူပြီးတော့ဟောဤရှေ့မှာပင်လယ်သခုပင်စိုက်ထားတယ်အဲအဲ့ဒီချိန်ဟောဟောကဟိုရင်ဂိုဂိုရောင်လေးရဲ့ဟိုဘက်က နာယနာမှာပင်လဲတစ်ခုပင်စိုက်ထားတယ်တပင်ကတော့ဟိုသိရဲ့ရှင်ကသုံးဓာတ်သိရဲ့ရှင်ကစိုက်ထားသုံးဓာတ်သိရဲ့ရှင်ကဟာတော့မကြီးပွားလို့ဓမ္မရဲ့ခုတ်ပြလိုက်တယ်အဲ့ဒီနာပင်လဲတစ်ခုကတော့ရှိသေးတယ်အခုအချိန်ဟာပွင့်ငြိမ်ပဲအပွင့်ကနီးရဲနေတာပဲဒါပေမဲ့ ဘုန်းကြီးတို့အကြောင်းကပင်လေတစ်ခုကအပွင့်နေတယ်အတုရာတွေလာတိုက်မှဆိုလို့နဲ့တူတယ်တခြားတခြားနေရာတွေမှာတော့အပွင့်နေရနီးရထိန်းနေတာပဲပင်လေတစ်ခုပွင့်ငိမ့်ဆိုလာတိုက်ရောတဲ့တနှစ်တော့အတုရာတွေကစစ်ချီပြီးလာတာနတ်တွေကနတ်ပြည်မရောက်ခင်ကတည်းကသိတယ်နတ်ပြည်မရောက်ခင်ကတည်းကသိတော့ တရားမင်းကိုသွားပြီးတော့ရှောက်ရှားရှောက်ထားကြတဲ့တရားမင်းအရှင်တရားမင်းအတုရာတွေစစ်ချီလာပါပြီအချိန်ကြလို့ဒီတော့တရားမင်းကကောင်းပြီဒီလိုဆိုလို့ချင်းတို့သားတော်သူဝီရနဲ့သူသိမအဲ့ဒီအတုရာတွေပြန်တိုက်လိုက်ကြကိုယ်တိုင်းတော့မတိုက်ဘူးသားနှစ်ယောက်တိုက်ခိုင်းတယ်သူဝီရတဲ့သူသိမတဲ့ ဒါနှစ်ယောက်တိုက်ခိုင်းတယ်အဲ့ဒါလိုခိုင်းမိမယ်လို့သူဝီရာနဲ့သူတိမာကအကစားမဲ့တော့ဟုတ်ကဲ့ဟုတ်ကဲ့ဝန်ခံပြီးတော့ကစားဝိုင်းမှာ ကစားနေတယ်တဲ့မတိုက်ဘူးတဲ့စစ်မပြင်းဘူးတဲ့တဖြည်းဖြည်းတဖြည်းဖြည်းအတုရာတွေကနေလာနတ်တွေကလည်းရှောက်တရားမင်းကမေး မေးတော့လည်းပဲသားနှစ်ယောက်ကဟိုမှာအကစားမက်တုံကစားဝိုင်းကမထသေးဘူးအဲ့လိုဖြစ်တော့မှတရားမင်းကသားနှစ်ယောက်ခေါ်ပြီးတော့သူကဆုံးမတယ်ဘယ်လိုဆုံးမလဲလို့ဆိုတော့သူဝီရာနဲ့သူတိမာတဲ့ အာထုတ်လောက်ကင်မှုမရှိဘဲနဲ့တစုံတရာရချမ်းသာရတယ်ဆိုတဲ့နေရာရှိလို့ရှိရင်တဲ့မင်းတို့လည်းအဲ့ဒီသွားနေပါငါလည်းပို့ပေးပါဦးနဲ့အာထုတ်လောက်ကင်မှုမရှိဘဲနဲ့ချမ်းသာတစုံတရာရတယ်ဆိုလို့ရှိရင်တဲ့ရတဲ့နေရာရှိလို့ရှိရင်အဲ့ဒီနေရာကို မင်းတို့လည်းသွားနေပါတဲ့အလုံးမလုံးဖ ೇನೆ ချမ်းသာတဲ့နေရာအာမထုတ်ဖ ೇನೆ ချမ်းသာတဲ့နေရာငါလည်းပဲအာမထုတ်ဖ ೇನೆ ချမ်းသာခံစားခြင်းလို့အချောင်ခံစားခြင်းလို့ငါလည်းပို့ပေးပါဦးမယ်အနုဌာဏအဝါယာမံဒုက္ခံယတရာဒီကိစတိသူတိမတတ္ထကိစ္ဆာဟိမံစတတ္ထေဝပါပယ သူသားပြောတာသူတိမာခြေသားသူတိမာအနုဋ္ဌာဏထကြွလုံးလောက်ဝိရိယမရှိပဲအဝါယမှန်ကြိုးစားအထုတ်မှုမရှိပဲဒုက္ခံချမ်းသာကိုယတ္တရအကျင်အရ၌အဓိကစတိရနိုင်၏တထလုံးလကြုတ်ကုတ်အထုတ်မှုမရှိပဲချမ်းသာရနိုင်ရာထိုအရတ်တို့ကိစ္ဆာဟိသင်လဲသွားပါ မင်းစတတ်ထေဝပါပယငါကိုလည်းပို့ပေးပါဦးမဆရာသားဆရာမကောင်းဘူးလားအဲ့ဒါကိုဘယ်လိုအဓိပ္ပာယ်ကောင်းမလဲချမ်းချမ်းသာလိုခြင်းရင်ချမ်းသာရကြောင်းအလုတ်အားမထုတ်ပဲမရနိုင်ဘူးလောကီချမ်းသာလိုခြင်းလည်းပဲလောကီချမ်းသာရကြောင်းအလုတ်အားမထုတ်ပဲ မရနိုင်ဘူးလောကုတ္တရာချမ်းသာလိုချင်လည်းပဲလောကုတ္တရာချမ်းသာရကြောင်းအလုပ်အာမထုတ်ပဲမရနိုင်ဘူးမဟုတ်ပေဘူးလားနောက်ဆုံးမှထီထိုးလို့မလို့ထီ340ပေါက်တောင်မှပဲအဲ့ဒီ340ရအောင်အထုတ်ရသေးတာမဟုတ်လားဟိုလူ7သိန်းပေးလိုက်ဒီလူ20ပေးလိုက်ဟိုလူအစိတ်ပေးလိုက်နဲ့မဟုတ်ဘူးလား ဟိုသွားလိုက်ဒီသွားလိုက်ဟိုကတ်လိုက်နဲ့အဲ့ဒါလိုနဲ့လောက်မှအဲ့ဒါဘာမှမလုပ်ဖဲရတယ်ဆိုတော့သိန်း40ရတာမဟုတ်လားအဲ့တော့မလုပ်ဖဲရတာများရှိမလားအာမထုတ်ဖဲရတာများရှိမလားအာမထုတ်ဖဲရတာရှိတယ်ဆိုလို့ရှိရင်အဲ့ဒီလူဟာသိလို့ပြောတာလားမသိလို့ပြောတာလားအဲမသေးကြဘူးလား အဲ့တော့ဒီမှာတိတ်ခါအကျင့်သီလတိတ်ခါသီလအကျင့် သမာဓိတိတ်ခါသမာဓိအကျင့်ပညာတိတ်ခါပညာအကျင့်ဆိုရဲအကျင့်သုံးပါးဟာကျင့်တယ်ဆိုရဲကအလုံးမဟုတ်ဘူးလားအဲ့တော့မလုံးဖဲနဲ့သီလပြည့်စုံစင်ကြယ်ပါမလားဟုတ်ကဲ့လားမလုံးဖဲနဲ့သမာဓိရပါမလားမလုံးဖဲနဲ့ဝိပဿနာပညာမဲ့ဖို့ပညာရပါမလား ရတယ်လို့မလုပ်ဖဲနဲ့ရတယ်လို့ပြောရင်အဲ့ဒီလူဟာအဲမသိလို့ပြောတာဟုတ်လားအချောင်သမားမဆန်ဘူးလားမင်းအချောင်သမားဆန်တယ်ဒါကြောင့်တရားမင်းကအဲ့ဒီအချောင်ရနိုင်တဲ့နေရာမင်းတို့လည်းသွားပါကွာတဲ့ငါလည်းပို့ပေးပါအောင်တို့လည်းအချောင်လိုချင်လို့ဟုတ်လားအချောင်လိုချင်လို့ အဲ့ဒီကြရမအဟုတ်ကောင်နှစ်ယောက်သူတို့သဘောပေါက်သွားပြီးတော့အာမဖြစ်ချေဘူးဆိုပြီးတော့စစ်တွေဘာတွေပြင်းပြီးအဲအသူရာတွေတိုက်ချရတော့အသူရာတွေရှုံးပြီးပြန်ကြသွားတယ်တဲ့အနုဋ္ဌာနံအာဝါယမံဒုက္ခံယတရာဒီကိစတိသူတိမတထာကိစာဟိမင်္စတထေဝပပယသူတိမနောက်တစ်ခါသူဝီရနောက်တစ်ယောက်ကိုဆုံးမပြန်တယ် အနုဌာဏအာဝါယမံဒုက္ခယတရာဒီကိစတိသူဝီရတထဂိသာဟိမံသတ္တထေဝပါပယတော်တော်ကောင်းတဲ့အဆုံးပါပဲမထီဘူးလားထီတယ်နော်ဘုန်းကြီးဒီမှာပြောဘူးသလားမသိဘူးလေဆရာတော်ကြီးတစ်ပါးဟောတာစကလုံးတစ်လုံးနဲ့ထပ်ခါထပ်ခါဟောတယ်လို့ဆိုတာ ပြောဘူးလားမမှတ်မိပါဗျာဝေဘူးဆရာတော်ကြီးဝေဘူးဆရာတော်ကြီးဘုန်းကြီးတို့သီရိလင်္ကာမှာနေစဉ်ကသီရိလင်္ကာတရားတွေပြင်လို့ကြွလာတယ်အဲတော့တရားဟောတာတရားချီးမြှင့်တယ်ဘာသာပြန်နဲ့ချီးမြှင့်ရတော့ဗောလေဆရာတော်ကြီးကတော့မြန်မာလိုချီးမြှင့်သီဟိုတကတယောက်ကမြန်မာစကားတတ်တဲ့ပုဂ္ဂိုလ်တယောက်ကသီဟိုလိုသီရိလင်္ကာလိုဘာသာပြန်ပေးတယ် အဲ့ဒီတခါလဲနာဘူးတယ်နောက်တခါကတန်ဃာယနာဆရာတော်ကြီးအကြွထမရဲ့ယထာနဲ့ဘုန်းကြီးတို့ကလည်းတန်ဃာယနာအကြွယထာတစင်းနဲ့အဲ့ဒီမှာလဲဘုရားတခုမှဆရာတော်ကြီးအဲ့ဒီလိုပဲဟောဆရာတော်ကြီးထခထခသုံးတဲ့စကားလုံးကဝီရိယတန်တန်နဲ့မှန်မှန်အားထုတ်ကြပြ ဝိရိယတန်တာနဲ့မှန်မှန်အာထုတ်ကြဗျအာထုတ်ရင်မရမရှိဘူးရတယ်တဲ့အဲ့ဒီစကလုံးလေးပဲထပ်ခါထပ်ခါမိတ်တယ်ဝိရိယတန်တာနဲ့မှန်မှန်အာထုတ်ကြဗျအဲ့ဒီဆရာတော်ကြီးဆိုလို့ချင်းတရားဓုရထားတဲ့ယ ahanan ပုဂ္ဂိုလ်ကြီးလို့အများအသိမှပြုထားတာမဟုတ်လားအဲသူရထားတဲ့တရားဟာအိတ်နေရင်ရတာပေါ့ဘယ်လိုရတာ ဝီရိယသဏ္ဍာန်နဲ့မှန်မှအာထုတ်လို့သူ့အတွေ့အကြုံရသူပြောမိန့်ကြတာဒါဖြင့်မြတ်စွာဘုရားကတော့တော်ယုံရောယုံအာထုတ်ကြဟေးသိအာထုတ်လို့ရှိရင်ပင်မကုန်နိုင်မယ်တော်ယုံအာထုတ်လက်တရားကရပါတယ်လို့မိန့်နေပုတ်လားမိန့်ပါဘူးဗျာမိန့်ဘူးလားဒါဖြင့်ဘယ်လိုမိန့်နော် မမေ့တဲ့တတိနဲ့အမြဲနေရမယ်ဟုတ်တယ်မလားအပမဒတတိမမေ့တဲ့တတိနဲ့အမြဲနေရမယ်ဆိုတာခန္ဓာကိုယ်မှာ ဖြစ်သမျှစိတ်မှာဖြစ်သမျှသဘောကိုတတိကပ်ပြီးရှုသိနေရမှာပြောတာမဟုတ်လားရှုတာနဲ့သိတာအတူတူပဲမဟုတ်လားမှတ်တယ်ဆိုတဲ့သကလုံးနဲ့သိတာဆိုသိတဲ့သကလုံးဆိုတဲ့သကလုံးကရောအတူတူပါပဲရှုတယ်ဆိုတာသိနေတာကိုပြောတာမှတ်တယ်ဆိုတာလည်း သိနေတာပြောတာအဲ့တော့မြတ်စွာဘုရားက အပမာဒတတိအမြဲကနေပါဆိုတာအမြဲတမ်းတတိရှိပြီးသိနေပါတရားပြောတာမဟုတ်လားအဲ့တော့အဲ့ဒါလိုအမြဲတမ်းတတိရှိသိနေဖို့ရာပြင်းတဲ့လူဖြစ်ပါမလားဘယ်လိုလူမှ ဖြစ်တယ်လဲဟဲ့ဝိရိယကောင်းတဲ့လူမှဖြစ်တာအာထုတ်တဲ့လူမှနာမည်ကအာထုတ်တယ်တဲ့ ရှိတဲ့အာတွေဘာလို့မှာထုတ်ရမှာတဲ့မထုတ်ရင်ရပါမလားอืมဒီတော့တိခါအကျင့်ဆိုတာလည်းပဲကျင့်တယ်ဆိုတဲ့ကအထုတ်တာပဲအထုတ်ရတာပဲမြတ်စွာဘုရားကမိန့်တယ်လေအာရဝထနေကမထယုံစထဗုဒ္ဓသာသနေဒုနာထမစ္ဆုနောသေနန္နရာဂာလံဝဥ နလာကာရံဝဂုံစရောမြတ်စွာဘုရားမိန့်တာအာရဗထနေကမထယုံစထဗုဒ္ဓသာသနေဒုနာထ မစ္ဆုနောသေနံနလာကာရံဝဂုံစရောဂုံစရောဆင်မြောင်းကြီးသည်နလာကာရံကျူယိုအိမ်လေးကို ဒုနာတိဤဝမှုံမှုံညံ့ညဲ့ခြေဖြက်အောင်နင်းခြေဖြက်တဲ့ကဲ့သို့မစ္ဆုနောသေနံသေမင်းဤစတိအပေါင်းဖြစ်တဲ့ကိလေသာ အပေါင်းကိုမစ္ဆုနောသေနံသေမင်းဤစတိဖြစ်တဲ့စတိအပေါင်းဖြစ်တဲ့ကိလေသာအပေါင်းကိုဒုနာထမှုံမှုံညံ့ညဲ့ခြေဖြက်အောင် ခြေဖြက်ကြကုန်လောအဲ့ဒါလိုခြေဖြက်ဖို့ရဘာလို့ရမလဲဆိုတော့ အာရပထအစာဥအထုံးမိအောင်အထုပ်ကြကုန်လောနေကမထတဆင့်နဲ့တဆင့်တိုးတက်၍အထုပ်ကြကုန်လောယုံစထမပြတ်မလားအထုပ်ကြကုန်လောတဲ့ကဲတက်တက်သားလားအထုပ်ကြဟေးရတယ်လို့မိန်တာမဟုတ်လားဗုဒ္ဓသာသနေရှင်တော်မြတ်ဖရာဤသုံးပါးသိက္ခာ သုံးပါးသာသနာတော်၌ အာရပထအစာဥအထုံးမိအောင်အထုကြကုန်လောနေကမထာတဆင့်နဲ့တဆင့်တို့တပီအထုကြကုန်လောယုံစထမပြတ်မလားအထုကြကုန်လောဂုံစရောဆင်မြောင်ကြီးသည်နလာကာရံကျူယိုအိမ်လေးကိုဒုနာတိဤဝမှုတ်မှုတ်ညံ့ညဲ့ကြည်ဖြစ်တဲ့ကဲ့သို့ မေစုနောသေနံသေမိစစ်တိအပေါင်းဖြစ်တဲ့လောဘဒေါသမောဟခေါင်းဆောင်တဲ့ကိလေသာအပေါင်းကိုဒုနာထမှုံမှုံညံ့ညဲ့ခြေပြက်အောင် ခြေပြက်ကြကုန်လောကိလေသာကိုခြေပြက်ဖို့ကိလေသာကိုပယ်ဖို့ကိလေသာကို အမြစ်ပြတ်ရှင်းဖို့ဆိုတာအာရပထအာထုမိအောင်အာထုတဲ့နေကမထတစ်ဆင့်နဲ့တစ်ဆင့်တိုးတက်အာထုတဲ့ယုံစတာ မပြတ်မလား အာထုတ်တဲ့သုံးစစ်မိန်တာတော့အစာဥအာထုတ်မရအောင်အာထုတ်တဲ့ပြီးတော့တိုးတက်တိုးတက်ပြီးတော့အာထုတ်တဲ့ပြီးတော့မပြတ်မလားအာထုတ်တဲ့အဲ့ဒီတော့အမတုဘယ်နဲ့ရတယ်လို့မြတ်တကယ်လို့ပြောမယ်ဆိုလို့ရှိရင်အဲ့ဒီပြောတဲ့လူဟာဘာပြောရမလဲ မသိလို့ပြောတာတနာเสียမကောင်းဘူးလားဘာကြောင့်တနာမှာမသိလို့သူခမသိအောင်အထုတ်ပါစေအောင်ဟုတ်ကဲ့လားသိအောင်အထုတ်ပါစေအောင်ဒီတော့အဲ့ဒီအကျင့်သုံးပါးဆိုတာအထုတ်ရတဲ့အရာသုံးမျိုးပဲသီလအကျင့်သီလပြည့်စုံစင်ကြယ်အောင်ကျင့်တယ်ဆိုတာအာမထုတ်ပဲနဲ့မရဘူးအထုတ်မှရတယ် တမာရီအကျင့်စိတ်တည်ငြိမ်မှုတမာရီရအောင် အထုတ်တယ်ဆိုတာကျင့်တယ်ဆိုတာအာမထုတ်ပဲနဲ့မရဘူးအထုတ်မှုဆိုတူထို့သူပဲပညာအကျင့်ဝိပဿနာပညာမဲ့ဖို့ပညာရအောင်ကျင့်တယ်ဆိုတာအထုတ်မှပဲအဲ့ဒါလို့အထုတ်မှပဲသူ့အဆင့်နဲ့သူခုနပြောတဲ့သေမင်းရဲ့စစ်တီတွေကိုပယ်နိုင်တာကိုသေမင်းရဲ့စစ်တီတွေဆိုတာဘယ်သူတွေတော့ ကိလေသာတွေဟုတ်ကဲ့လားသေမင်းရဲ့စစ်တီဆိုတာကိလေသာတွေဒီကိလေသာတွေရှိနေသမျှဘဝတွေထခထခဖြစ်ဆင်းရဲတွေထခထခဖြစ်ထခထခသေးထခထခဖြစ်ထခထခသေးဒီလိုမဟုတ်လားဘဝမဖြစ်တော့ဘူးဆိုရင်တော့မသေးတော့ဘူးအဲ့တော့သေမင်းရဲ့စက်ကွင်းကအဲ့ဒီအခါကျလွတ်မသွားဘူးလားလွတ်သွားတယ်အဲ့ဒါပြောတာမဟုတ်လား သန္တာရာဝတ္တဒုက္ခတောမောစနထာယသန္တရာဝဆင်းရဲမှာလွတ်မြောက်ပါရခြင်းအကျိုးမှာဆိုတာသေမင်းစက်ကွင်းကလွတ်မြောက်ဖို့ပြောတာမဟုတ်လားသန္တရာရဲ့တဝဲလဲလဲနဲ့ဘဝထခထခဖြင့်ထခထခသေမနေဘူးလားအဲ့လိုဆိုသေမင်းရဲ့စက်ကွင်းကလွတ်ကင်းရဲ့လားဒါကြောင့်သန္တရာဝုတ်ကလွတ်မြောက်ဖို့ရာဆိုတဲ့ရည်ရွယ်ချက်ကသေမင်းရဲ့စက်ကွင်းမှာ လွတ်ကင်းမှုရာဟုတ်တယ်မဟုတ်လားလွတ်ကင်းမှုရာအတွက် သေမင်းရဲ့စိတ္တိတွေကိုပထမအမြင့်ပြတ်ဆဲရမယ်ဟုတ်တယ်မဟုတ်လားသေမင်းရဲ့စစ်သားတွေတမတော်တွေဆိုတာဘယ်သူတွေတော့ကိလေသာတွေလောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စ ထိနမိတ်တာဥဒိစ္စကုတ်ကုစာအာယရိကာအနုတ္တပဟုတ်သလားတကြီးစေတာအခောပဏီခေါ်တယ်တကြီးတွေကိုအခောပဏီလို့ခေါ်တယ်အခောပဏီတကြီးတွေဘုဒ္ဓတောဘုဒ္ဓတောဖေမင်းရတာဟုတ်ကဲ့လား ဆိုသေမင်းဤတကြီးဆေဓမှလောဘဒေါသမောဟမာနာဒိဋ္ဌိဝိသိကိစ္စာထိနမိတ်တာဥဒ္ဒစ္စကုက္ကုစ္စာ အဟိရိကအနုတ္တပတို့ဖြစ်ပါသည်သေမင်းဤတကြီးဆေဓမှလောဘဒေါသမောဟမာနာဒိဋ္ဌိဝိသိကိစ္စထိဏမိတ်တာ ဥဒိစ္စကုကုစအာဟိရိကအနုတ္တပတို့ဖြစ်ပါသည်ယောဂီတို့ကြားဘူးပါလိမ့်မယ်ဣဇေဝကိစ္စံအတ္တမကောဇင်ညာမရဏသူဝေသူဝေနဲ့ဖြံမရဏံသေမိမသေမိကိုကောအဘယ်သူသည်ဇင်ညာသိနိုင်ပါအနိတဲ့ ဣဇေဝကိစ္စံအာတပံကောဇဉ္ဉံမရဏံသူဝေနာဟိနောသင်္ကရံတေနမဟာသေနိနမေစုနာဣဇေဝယနေ့ယခုပင်လင်အာတပံလုံးလာကျုပ်ကိုအာထုတ်၍ပြုအပ်မိတရားအလုတ်ကို ကိစ္စံမုတ်ချမသွေပြုလို့ရပေမည်တဲ့တနည်းပြောမယ်ဆိုရင် အာတပံသေမင်းဤစစ်တီတို့ကိုပူလောင်၆သွေ့သွားအောင် အာထုတ်၍ပြုလုပ်ရမည်ဒီအလုပ်ကိုကိစ္စံအလုပ်ကိုအကိစ္စံမုတ်ချမသွေပြုလုပ်ရပေမည်ဘယ်ခါလဲဆိုတော့ဣဇေဝယနေ့ယခုပင်လင်ကိစ္စံမုတ်ချမသွေပြုလုပ်ရပေမည်ဘယ်ခါလောက်ရမလဲတော့ဟဲ့ချားတယ်ချားတယ်လားအလဲအလဲကောင်းလဲအလဲကောင်းလားအလဲကောင်းလား မင်းလာခဲ့မင်းလာမင်းလာခဲ့ထိုင်ဒီနာတိုးမှမီးအောင်အာတပံလုံလကျုပ်ကို အာထုတ်၍ပြုလို့ရမည်သေမင်းဤစစ်သည်တို့ကိုတိုက်ခိုက်တဲ့အလုတ်ကိုဣဇေဝါယနေ့ယခုပင်လင်ကိစ္စမုတ်ချမသွေပြုလို့ရပေမည်ပါတယ်တော့ သေမင်းရဲ့စစ်တီကိုအပြတ်တိုက်တဲ့အလုပ်ကိုဒီနေ့လုပ်အခုလုပ်ဟုတ်တယ်မြတ်စွာဘုရားဣဇေဝကိစ္စအတ္တပံကောဇင်ညာမရဏသူဝေသူဝေနဲ့ဖြံမရဏံသေမိမသေမိကိုကောအဘယ်သူသည်ဇင်ညာသိနိုင်ပါအနိတဲ့ဒီနေ့မတိုက်ဘူးဆိုလို့ရှိရင်နဲ့ဖြံသေမလားမသေဘူးလားသိလားမသိပါဘူးမသိဘူးတဲ့မသိတော့ အခုသိနေတဲ့အချိန်မှာတိုက်သိနေတဲ့အချိန်ဆိုတာအခုအသက်ရှင်နေတယ်လို့သိတယ်မဟုတ်လားအဲသိနေတဲ့အချိန်မှာအဲ့ဒီသေမင်းရဲ့စစ်သည်ဖြစ်တဲ့လောဘဒေါသမောဟတွေကို အခုတိုက်ပါတဲ့ဒီလောက်ကအခုလောက်ရမှာတဲ့ဣဇေဝယနေ့ယခုပင်လင်ကိစ္စမုတ်ချမသွေပြုလို့ရပေမည်သွေနှဖြံ မရဏံသေမိမသေမိကိုကောအဘယ်သူသည်ဇင်ညာသိနိုင်ပါအနိဣဇေဝကိစ္စံအတ္တပံကောဇင်ညာမရဏံသူဝေနာဟိနောသင်္ကရံဒေနမဟာသေသေနမိစုနာမဟာသေသေနလောဘဒေါသစတဲ့စစ်တီပေါင်းမြောက်များစွာ ရှိသောမိစုနာသေမင်းနှင့်နောငါတို့အားသင်္ကရံ အချင်းအချက်ထားခြင်းသည်နာဟိနောဧဝမရှိပြီးသာလင်သည်စစ်တပ်ကြီးတပြင်းပြင်းဖြစ်နေတဲ့သေမင်းနဲ့ရုပ်ကိုဖြစ်နောက်အနှစ်တရာရှိမှခေါ်ပါ နောက်ဓမ္မမို့အနှစ်90ရှိမှခေါ်ပါဓမ္မနောက်လမှခေါ်ပါနောက်နေမှခေါ်ပါလို့ချိန်ရထားတာမရှိဘူးတဲ့ သူကစစ်တပ်ကြီးလက်ထဲရှိနေတာဆိုတော့အဲ့ဒါခေါ်ရင်လည်းအခေါ်ခေါ်မှာပဲတဲ့။ဘာကြောင့်လဲဆိုတော့ तू ကစစ်တပ်လိုက်ကန်ရှိတာဟုတ်။ तू စစ်တပ်ကဘာစစ်တပ်တုံး။လောဘဒေါသမောဟမာန။ဒါကြောင့် तू ကအခုမကြခင်ခေါ်သွားလေ။လိုက်ရမှာပဲတဲ့။ညခေါ်သွားလေ။ လိုက်ရမှာပဲတဲ့ဒါကြောင့်မလို့နဲ့ပြန်သိမယ်မသိမယ်ဘယ်သူသိမလဲမသိဘူးတဲ့ဒါကြောင့်အခုသိတော့အချိန်မှာသူ့ကိုတိုက်ပါတဲ့ဟုတ်လားအခုငါအသက်ရှင်နေတယ်သူ့ကိုတိုက်နိုင်တယ်လို့သိတဲ့အချိန်ဟာဒီအချိန်ဟာကိုယ့်အချိန်ပဲတဲ့အဲ့ဒီသေမင်းရဲ့တက်ကြီးတွေကိုတိုက်ပါတဲ့ ဣဇေဝကိစ္ဆံအာတပံကောဇညံမရဏံသူဝေနာဟိနောသင်္ကရံဒေနမဟာသေနေနမိစုနာနောက်တနေရာမှာတော့တခါမြတ်စွာဘုရားက မိန်နေတယ်အာကိသံတဂိခန္ဓာဝ မစ္စုပြာတိသရာတယော မစ္စုပြာတိသရာတယောပစ္စုကံတုံပလံနတ္ထိဇောနတ္ထိပလာယိတုံ အဲ့ဒီမှာတော့နည်းနည်းအာဒါစိတ်အားပြက်เสียပဲသို့တော့မြတ်စွာဘုရားက စိတ်အားပြက်ဖို့ဟောတာတော့မဟုတ်ဘူးသေမင်းရဲ့စစ်သည်တွေအမတန်ကြောက်เสียကောင်းကြောင်းသူတို့တက်ကြီးဟာ အမတန်စစ်เสียကောင်းကောင်းကြောင်းအချိန်မရွေးလာပြီးကိုယ်ကိုအိုအောင်လုပ်နိုင်တယ်နာအောင်လုပ်နိုင်တယ်သေအောင်လုပ်နိုင်တယ်ဒါကြောင့်မလို့အမတန်ကြောက်เสียကောင်းကြောင်းကိုမြတ်စွာဘုရားမိန့်ကြားခြင်းတဲ့အတွက် အဲဟိုမှာတော့သူကမြတ်စွာဘုရားကသူ့အခြေအနေရတရားကိုကြည်ဟောတယ်အာကိသံတကိခန္ဓာဝမစ္စုပြာတိသရာတယောပစ္စုကန္တုံပလံနတ္ထိသောနတ္ထိပလာယိတုံမစ္စုပြာတိသရာတယောသေခြင်းနာခြင်းအိုခြင်းဆိုတဲ့ဘေးကြီးသုံးပါတို့သည် အဂိခန္ဓာမိဘုံကြီးလေးဘုံတို့သည်အာဂိသန္တာဤဝအယက်လေးမျက်နှာမှတရေ၍မိမိစီလာတဲ့ကဲ့သို့အာဂိအာဂိသန္တိလာရောက်ကြကုန်၏အိုဘေးနာဘေးတေဘေးသူတို့လည်းပဲသေမင်းရဲ့စစ်တီတွေလှုပ်တဲ့ဘေးရနေလောဘဒေါသမောဟလှုပ်တဲ့ဘေးတွေအိုဘေးနာဘေးတေဘေးအဲ့ဒီဘေးရနေဟာတဲ့ အရက်လေးမျက်နှာကမိဘုံကြီးလေးဘုံလိုပဲတဲ့အရေးအရက်မျက်နှာကမိဘုံတစ်ဘုံနောက်ရက်မျက်နှာကမိဘုံတစ်ဘုံတောင်ရက်ကမိဘုံတစ်ဘုံလေးအဲမြောက်ရက်ကမိဘုံတစ်ဘုံအဲ့ဒီမိဘုံကြီးလေးဘုံဟာအလယ်မှာရှိနေတဲ့ကိုယ်စီလေးဘုံလုံးတရွေ့ရွေ့လာနေတာနဲ့တူတယ်တဲ့။အိုဘေးနာဘေးသေဘေးတွေကတရွေ့ရွေ့လာနေကြတာ။အဲ့ဒါတွေတိုက်ဖို့ကိုယ်မှာတော့ ပစ္စုပန်တုံစစ်ကြိုတိုက်ဖို့ရာလဲဗလံစစ်အင်အာသည်နတ္ထိမရှိကြေအဲ့ဒါလိုလာနေတဲ့သေမင်းရဲ့တမတော်ကလှုပ်ပေးတဲ့ဒုက္ခတွေဒါတွေကိုစစ်ကြိုတိုက်ဖို့ရာလဲကို့မှာစစ်တအင်အားကမရှိဘူးတဲ့ပစ္စုပန်တုံဗလံနတ္ထိသောနတ္ထိပလာယိတုံ ပလာဟိတုံလွတ်အောင်ပြေကိုရလဲဇလောသဝောလင်းမြန်သောဟုံဒီနတ္တိမရှိသေးအဲ့ဒီဩနာသေးကလွတ်အောင်ပြေးဖို့ရလဲပဲလွတ်အောင်ပြေးနိုင်တဲ့အပြေးမြန်မှုအုံမရှိဘူးအဲ့လောက်ကြောက်ကြရကောင်းတယ်တဲ့အဲ့ဒီနေရာမှာတော့မြတ်စွာဘုရားကဩနာသေးသေမင်းရဲ့စစ်တပ်ကဖန်တီးတဲ့ဒီဘေးတွေ အင်မတန်ကြောက်เสียကောင်းဖို့အချိန်မရွေးကိုယ်စီလာနေဖို့အဲ့ဒါကိုထင်ရှားစေခြင်းတဲ့အတွက်အရက်လေးမျက်နှာကမိဘုံကြီးလေးဘုံတရွရွကိုယ်စီလာနေသလိုပဲတဲ့။ဦးဘေးကလည်းလာနေတာပဲ၊နာဘေးကလည်းလာနေတာပဲ၊သေဘေးကလည်းလာနေတာပဲ။တဏှာမှမြတ်စွာဘုရားဟောတယ်။ဩနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါတကား။ စောင်းလျှောက်သူမဲ့ကိုရမဲ့အာနှဲ့လှကြပါတကားကိုယ်ပိုင်ဥစ္စာမရှိပါဆုံးငါသွားရမှာပါတကားဓမ္မုတ်ဒေသဤလေးဝဗုဒ္ဓဗုဒ္ဓမြတ်စွာဘုရားဟောမိန့်ကြားဩနာသေးတို့မောင်းနှင်ဖို့လူတို့မမြဲပါတကား ဒီနေ့တဲ့ဒီနေ့အိုတဲ့ဘက်ကိုပဲအပုခံနေရတယ်ဒီနေ့တဲ့ဒီနေ့နာတဲ့ဘက်ပဲအပုခံနေရတယ်ဒီနေ့တဲ့ဒီနေ့သေတဲ့ဘက်ပဲအပုခံနေရတယ်တဲ့ကြာလေကြာလေအိုဖို့နီးနာဖို့နီးသေဖို့နီးလေပဲတဲ့အဲ့ဒါဒီအဲ့ဒီဘေးတွေကလွတ်ဖို့ရတဲ့အတာနောကာကွယ်စောင့်ရှောက်ပေးမဲ့လူမရှိဘူးအနိတ္တရော ဒီဘေးတွေကိုအစိုးရလို့အာကိုရမယ်လို့မရှိဘူးအတဏောလောကောအနိတရောတဏှာဓာသောတဏှာကျွန်းကြီးပဲတဲ့လူကျင်တတ်မဲ့နှစ်သက်တဲ့တဏှာခိုင်းရလုံနေရတဲ့တဏှာကျွန်းကြီးပဲတဲ့တဏှာကျွန်းကြီးဖြစ်နေတဲ့အတွက်ဘယ်သူဘယ်သူမှအာကိုလို့မရဘူးအတဏောလောကောအနိတရောတဏှာဓာသော သဗ္ဗံပဟာယဂမဏီယံသဗ္ဗံရှိသမျှအလုံးစုံကိုပဟာယထားခဲ့ပြီးတော့ဂမဏီယံကောက်ကောက်ပါအောင်သူ့နောက်လိုက်သွားကြမှာပါတကားတဲ့ဘသူနောက်လိုက်ရမှာဟုတ်ကဲ့လားအဲ့ဒီတော့မော်တော်ကားတွေယူသွားသလားအိမ်ကြီးတွေဂုံပိုးသွားလားဟဲ့ဘာမှမပါဘူးတခါတရံ တော်တော်ကိုချင်းမစားအသနာမညတာတဲ့တင်းကြိုင်းဆောင်နဲ့တွေ့လို့ရှိရင်ဝါမှာကတ်ထားတဲ့ရွှေလေးတောင်မှအဲ့ဒီအခါကျမှသူကချိုးပြီးယူလိုက်သေးတယ်ဟုတ်ကလားကတိကတနောအဲ့တော့အကုန်လုံးထားခဲ့ရတာပဲတဲ့အဲ့ဒါကိုငါဟာငါဟာနဲ့လုံနေလို့ကတော့ဒုက္ခပဲရှိမယ်တဲ့ ဒါမိတ်တာမဟုတ်လားတဏှာဓာသောတဏှာကျွန်းဆိုတာလူကျင်တတ်မဲ့နှစ်သက်မှုရဲ့ကျွန်းပဲဒါကြောင့်ဩနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါတကားစောင့်ရှောက်သူမဲ့ကိုးရာမဲ့အာနွယ်လှကြပါတကားကိုယ်ပိုင်ဥစ္စာမရှိပါဆွန့်ငါသွားရမှာပါတကားရှားတဲ့ကတခုလေး ကြမ်းနေတယ်အာအော်အော်ရတယ်ရတယ်ရတယ်ပုဏ္ဏလောကောအတိတ်တော်တဏှာဓာတော်တဲ့လောကလူတွေကဥနောသူတို့ပြည့်တယ်လို့ဘရော့မှမရှိဘူးတဲ့ဒါကြောင့်တဏှာဓာတော်တဏှာကျုံကြီးပဲတဲ့တဏှာကျုံမို့ပြည့်တယ်မရှိတာပေါ့တဏှာကျုံမဟုတ်ရင်ပြည့်တဲ့အခါပြည့်မှာပေါ့ဥနောလောကောတဏှာဓာတော် ဘယ်တော့ခါမှပြည့်တယ်လို့မရှိဘူးတဲ့တဏှာကျွန်းကြီးပဲတဲ့ဟိုဘုန်းကြီးတို့အရာစကားရှိတယ်မဟုတ်လားရလေလိုလေဟိုတစေတဲ့ဟုတ်လားရလေလိုလေအိုတစေလားရလေလိုလေအိုလူတွေလားဟိုလူတွေပဲတစေသွားပြီးတော့အပြည့်တင်တယ်နော် အမှန်တော့ကိုကိုကိုတစ်စီစီအောင်လုပ်တော့ဆမှာရဲ့လိုမပြေဝအာမယတဏကျွညီသာတကားတဲ့ဥနောဘယ်တော့မှပြည့်တယ်မရှိဘူးလိုမပြေဝအာမယတဏကျွညီသာတကားအဲ့လိုသာဘယ်တော့မှ ပြည့်နိုင်တယ်မရှိလိုမြဲလိုလိုလိုလိုနေတာဒါပေမဲ့ ိုဆရာကြီးကခေါ်တဲ့အခါကျတော့ဘယ်နှစ်သိန်းဘယ်နှစ်သန်းလောက်ပိုက်ပြီးတော့လိုက်သွားတော့တပြားတစ်ချမ်းမှမပါဘူးဟုတ်တယ်မဟုတ်လားသဗ္ဗံပဟာယကမဏီယံသဗ္ဗံရှင်းမြအလုံးစုံကိုပဟာယထားခဲ့ပြီးတော့ကမဏီယံသူ့နောက်သူကောက်ကောက်ပါအောင်လိုက်ရမှာပါတကားဘယ်သူနောက်တော့ဟုတ်ကဲ့လား ဆိုဘုနာတိသို့ဘုနာတိသို့မောင်းနှင်ဖို့မောင်းနှင်ဖို့လူတို့မမြဲပါတကားလူတို့မမြဲပါတကားဘုနာတိသို့ဘုနာတိသို့မောင်းနှင်ဖို့မောင်းနှင်ဖို့လူတို့မမြဲပါတကားလူတို့မမြဲပါတကားမမြဲပါတကား อืม so ဩနာတိသောဩနာတိသောမာနိတောသူသောမေတ္တာစောင့်ရှောက်သူမဲ့စောင့်ရှောက်သူမဲ့ကိုရမဲ့ကိုရမဲ့အာနွယ်လှကြည်ပါတကားအခဏရွတ်တဲ့မြတ်စွာဘုရားဟောပါဠိတော်လေးပါဠိလေးတွေကို ကျေးဇူးတော်ရှင်မဟာစိတ်ဆရာတော်ဘုရားကြီးစီထားတဲ့ဆောင်ပုဒ်တာတိတ်ထီတာပဲစောင်းရှောက်သူမဲ့စောင်းရှောက်သူမဲ့ကိုရမဲ့ကိုရမဲ့အာနွေလှကြည်ပါတကားအာနွေလှကြည်ပါတကားဆိုလိုမပြေဝ မယတဏှကျွညီသာသကလိုမပြေဝအာမယတဏှကျွညီသာသက ကိုယ်ပိုင်ဥစ္စာမရှိပါမရှိပါစွန့်ခါသွားရမှာပါတကားကိုယ်ပိုင်ဥစ္စာမရှိပါမရှိပါစွန့်ခါသွားရမှာပါတကား ဓမ္မုတ်ဒေသဓမ္မုတ်ဒေသဓမ္မုတ်ဒေသဆိုတာလမ်းညွန်တရားဓမ္မုတ်ဒေသဓမ္မုတ်ဒေသဤလေးဝဤလေးဝဘုဒ္ဓဟောကြားမြင်မှတ်တာဘုဒ္ဓဟောကြားမြင်မှတ်တာဓမ္မုတ်ဒေသဓမ္မုတ်ဒေသဤလေးဝဤ ဗုဒ္ဓဟောကြားမြင်မှတ်တာဗုဒ္ဓဟောကြားမြင်မှတ်တာဆိုဥနာတိသော အဲ့ဒီဓမ္မုဒေသ၄ချက်မြတ်စွာဘုရားဟောတဲ့အတိုင်းမှန်ရဲ့လားဥနာသေးသို့မောင်းနှင်ဖို့လူတို့ မမြဲပါတကားတနေ့တဲ့တနေ့တရွေ့ရွေ့ယဉ်ယိုနောက်ပြန်လို့မပြိုတဲ့ရှေ့ကိုသာအိုမြဲကြာဘူးသလားသုသမအောင် ရှေ့ဆက်ပြီးတော့ အဲအဲအာဘယ်နဲ့တော့ခုံခုံဆိုတာကိုကြားရဟာတွေကြမ်းကြားချမ်းပြစ်ခဲ့အဲ့ဒါပြောတာဩနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါတကားတနေ့တဲ့တနေ့ဟိုလာတနေ့တဲ့တနေ့နာတနေ့တဲ့တနေ့သေး ဒီဘက်ကိုနီးနီးနီးနီးလာတာတဲ့မအိုးအောင်မနာအောင် မသေးအောင်ဘယ်သူမှအာကုလို့မရဘူးတဲ့အာတာနောလောကောအနိတရောဩနာသေးဘေးတွေမဖြစ်အောင်ဘယ်သူမှအဆိုးမရဘူးဒါပေတဲ့လည်းပဲတတိကမရနိုင်တော့ကဥနောလောကောအတိတ်တော်တဏှာတာတော်လူတွေက ပြည့်တယ်လို့မရှိဘူးတဲ့ဘယ်တော့ခါမှမတင်းတိမ်မယောင်ရဲဘူးတဲ့ဒါကြောင့်တဏှကျွနေဖြစ်နေကြတာတဏှကျွနေတာဖြစ်နေတယ်သေတော့လည်းဘာမှဘာမသွားဘူးတဲ့အဲ့ဒါမြတ်စွာဘုရားလေးချက်မိန်တာ။ဘုနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါလကား ဆောင်းလျှောက်သူမဲ့ကိုရမဲ့အာနှဲ့လှကြည်ပါတကားလိုမပြေဝအာမယတဏကျွန်ကြီးသာတကားကိုယ်ပိုင်ဥစ္စာမရှိပါစွန့်ငါသွားရမှာပါတကားဒီတော့အဲ့ဒီဩနာတိမှုဆိုတဲ့ဘေဒုက္ခတွေ ဘသူတွေကလှုပ်ပေးတာလဲဆိုသေမင်းရဲ့စစ်တီတွေကလှုပ်ပေးတာအဝိဇ္ဇာတဏှာကောင်းဆောင်တဲ့သေမင်းရဲ့စစ်တီတွေကလှုပ်ပေးတာမဟုတ်လားမသိလို့လိုချင်တာမသိလို့တတ်မဲ့တာမသိလို့မတင်နိုင်မရောင်ရဲတာသိရင်မလိုချင်ဘူးမတတ်မဲ့ဘူးမတင်နိုင်မတင်နိုင်ရောင်ရဲမယ်ဒီလိုဆိုရင်တဏှာကြုံဖြစ်ပါမလားအဲ့တော့မသိဘူးဆိုတာသေမင်းရဲ့တတ်မတော်ကြီးတွေကတတ်မဟုတ်လားအဝိဇ္ဇာ ဟုတ်သလားဘယ်သူတဲ့တော့မသိတာမသိရင်မိုက်သလားလိမ်ပါသလားသိကြလားသိကြပါဗျာဟိုဘယ်လူသာငမိုက်တာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ ငါးပြာအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက်အောက်ထက်သံသာဆုံဆံငါဖြင့်တနာလက်သည်ထင်နိုင်ချဲ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည် လိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာရဲ့အကြောင်းဟာမသိတာပဲမဟုတ်လားအဲ့ဒီတဏှာမှဖြစ်လာပြီဆိုလို့ရှိရင်တော့ဒီတဏှာကဆင်းရဲတွေအမျိုးမျိုးဖြစ်အောင် လုပ်ပေးအောင်ပဲဒီလိုမဟုတ်လားဩပဲလူသာငမိုက်တာသင်္ကအဝိဇ္ဇာပိတ်ဖုံးကာ၍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 ဝီရိနှတံရှုမြိုက်တံဖြင့်စေရန်ကီလေလောင်ကျွမ်းကြေအောင် မသေးမနာမအိုးပါခင်တက်တုံနှင်ရဲ့ဆောလင်မြန်စွာ ရှုမြိုက်ပါလောဘယ်အချိန်ဒီကိလေသာတွေမိရှုပြရမှာမြန်မြန်ကြီးရှုဆိုသဖြင့်အခုမဟုတ်လား ဒါကြောင့်ဣဇေဝကိစ္စံအတ္တပံကောဇေညံမရဏံသူဝေမြတ်စွာဘုရားမိန့်တာမဟုတ်လားဒီနေ့ကိုလောက်ရမှာဒါကြောင့်အခုလုံးအခုကိုဒီသေကိလေသာတွေမီးရှို့ပြစ်လိုက်မှသေမင်းရဲ့ဒီစစ်တပ်တွေပျက်စီးကုန်မယ်အဲ့ဒီအခါကျမှသေမင်းရဲ့စက်ကွင်းကလွတ်ကင်းမယ်ဟုတ်လား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 ငဲ့ကဖင်နှိအချိန်၍ကသေပေသင်ကိုဥလိမ့်သည်သေမင်းကြီးကနိုင်သွားမယ်ဟုတ်လားသူ့တက်ကိုကိုကနိုင်အောင်မဖြိုးနိုင်ရင်သူကကို့တက်ဖြိုးပြီးတော့ကို့ကိုအသေးသတ်လိုက်မယ်ဒီလိုမဟုတ်လားမှန်ပါပါဘုရား gain သုသမအိုဘဲလူသားအိုဘဲ တို့ကရကုန်မရဘူးသူတို့ရကုန်နောက်တစ်ခါ တော့သေမင်းရဲ့တက်ကြီးစေတတ်ကိုနိုင်အောင်တိုက်ဖို့ဆိုတာဘယ်လိုတိုက်မလဲဝိရိယရှိုံနဲ့လည်းမပြီးသေးဘူးနော်စစ်တက်စစ်တိုက်တယ်ဆိုတာလက်ဥဖို့အရေးကြီးတာမဟုတ်လားလက်ဥတဲ့လူကနိုင်တာပဲမဟုတ်လားဟုတ်ကဲ့လား အဲ့တော့လက်ဥဖို့မလိုဘူးလားအဲ့ဒါပြောတာမဟုတ်လားမအိုမနာမသေးပါခင် တက်သုံးနှင်လျက်သောလေမြန်စွာရှုမြိုက်ပါလော့နောက်ခါကာလချိန်လျဟုနောင်တတကြီးသင်မကြီးလင်ဒါလက်ဥရမယ်ပြောတာမဟုတ်လားဥရဲ့လားဥရဲ့လား ဆိုဩဘေနှိစ္စလမဥခင်နာဘေနှိစ္စလမဥခင်သေဘေနှိစ္စလမဥခင်တရားကဥမတော်မြည်ထင် ဒီတော့အဲ့ဒီသေမင်းရဲ့ဆယ်ဓာတ်ကိုတိုက်ဖို့ရာအတွက်လက်နဲ့ကောရှိလားရှိလားဘာလက်နဲ့တည်းသီလအဲ့ဒါဘောသီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာ ဟုတ်ကဲ့လားသို့သီလလည်းနဲ့ဝင်လက်ဖြူစင်သီလလည်းနဲ့ဝင်လက်ဖြူစင်သမာဓိလည်းနဲ့စိုက်လျက်ဒီလင်ပညာလက်နဲ့ခွဲဖြက်သုတ်သင်စေအောင်ပွဲဆင်နွယ်တေချာပင်စေအောင် သီလလက်နဲ့ဝင်လက်ဖြူစင်သီလလက်နဲ့ဝင်လက်ဖြူစင်သမာဓိလက်နဲ့စိုက်လျက်ဒီလင်သမာဓိလက်နဲ့စိုက်လျက်ဒီလင်ပညာလက်နဲ့ခွဲဖြဲ့သုတ်သင်စေအောင်ပွဲဆင်နွယ်သေးချပင်စေအောင် သီလလည်းနဲ့ဝင်လက်ဖြူစင်သီလလည်းနဲ့ဝင်လက်ဖြူစင်သမာဓိလည်းနဲ့စိုက်လျက်ဒီလင်သမာဓိလည်းနဲ့စိုက်လျက်ဒီလင်ပညာလည်းနဲ့ခွဲဖြဲ့သုတ်သင်စေအောင်ပွဲဆင်နွယ်သေးချပင်စေအောင် ပြိတ္တတို့တရားဆုံးလိုက်မှပဲဟုတ်တယ်မဟုတ်လားဆက်ရတော့နောက်ဆယ်ရက်ဆက်လည်းမကုန်အဲ့တော့ဒီတရားဘာတရားလို့ခေါ်မလဲမဟုတ်ပါဘူးပိဿခဏတရားမဟုတ်လားပိဿခဏဆင်ញင်တာမဟုတ်လားအဲ့လိုအကျယ်တွင်ဆင်ញင်ရမယ်ဟုတ်ကဲ့လား သုံးပါးသာသနာသုံးသိက္ခာကို ဖြည့်ကျင့်နိုင်အောင် သုံးဆောင်မိဝဲပါသတည်းဟုတ်ကဲ့လားအဲ့ဒီပိဿကနာစီရင်တဲ့အတိုင်းသီလသမာဓိပညာအကျင့်တရားတွေကိုကြိုကြိုစားစားကျင့်ကြံပွားများအထောက်ကြခြင်းအပြင်သီလလက်နဲ့သမာဓိလက်နဲ့ပညာလက်နဲ့နဲ့သေမင်းရဲ့ကိလေသာဆယ်ဓာတ်ကိုခြေပြည့်ဖြစ်အောင် ခြေဖြတ်နိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေတည်း